အခန်းကြီး22အငယ်1မှ30တဖန်တေမန်မျိုးသားအေလိဖတ်မွဲဆိုသည်ကားလူသည်မိမိပညာအားဖြင့်မိမိအကျိုးကိုပြုစုတကယ်သို့ဘုရားသခင်၌ကျေးဇူးပြုနိုင်သလိုတင်းဖြောင့်မခြင်းအားဖြင့်အနန္တတကုရှင်သည်ကျေးဇူးရှိတော်မူသလိုတင်းအကျင့်တို့၌အပြစ်မပါကြောင်းကို ထင်ရှားစေသောအားဖြင့်အကျိုးစီးပွားရှိတော်မူသလို တင့်ကိုကြောက်ရွံ့သောကြောင့်ဆုံးမပေးတော်မူမည်လော။တင်နှင့်တရားတွေ့တော်မူမည်လော။တင်ပြုသောဒုစရိုက်သည်အလွန်ကြီးသည်မဟုတ်လော။တင့်အပြစ်တို့သည်မရေတွက်နိုင်အောင်များပြားသည်မဟုတ်လော။တင်သည်ညီကိုပေါင်ထားသောဥစ္စာကိုမတရားသဖြင့်ခံယူပြီးဆင်းရဲသောသူတို့၏အဝတ်ကိုလည်းချွတ်ယူပြီးမောသောသူတောက်ဖို့ရေကိုမပေးငတ်မတော်သူကိုမကြွေးအာချီသောသူမူကား မြေကိုပိုင်ရ၏ဂုံတရေရှိသောသူသည်နေရသောအခွင့်ကိုရ၏တင်သည်မုတ်ဆိုးမတို့ကိုလက်ချီလွတ်လိုက်၍မိဘမရှိသောသူငယ်တို့၏လက်ကိုချိုးပြီးထိုကြောင့်ကြော့ခွင်းနှင့်ကြော့မိပြီးထိတ်လန့်သောစိတ်နှင့်ပင်ပန်းရ၏အငယ်7မှ20မမြင်နိုင်သောမှောင်မိုက်သည်ညှင်းဆဲ၍ပြင်းစွာစီးသောရေသည်လွှမ်းမိုးရ၏ ဘုရားသခင်သည်ကောင်းကင်ဘဝဂ်ပေါ်မှာရှိတော်မူသည်မဟုတ်လော။ကြယ်တို့သည်အဘယ်မျှလောက်မြင့်ကြသည်တကား။သို့ဖြစ်၍သင်က၊ဘုရားသခင်သည်အဘယ်သို့သိတော်မူမည်နည်း။ထူသောတိမ်တိုက်ကွယ်လျက်စီရင်တော်မူနိုင်သလော။မမြင်နိုင်အောင်ထူထပ်သောတိမ်တို့သည်ကိုယ်တော်ကိုလွှမ်းမိုးကြ၏။ကောင်းကင်စကြဝဠာထိပ်ပေါ်မှာလှည့်လည်တော်မူသည်ဟုဆိုတတ်၏။ကာလအချိန်မစေ့မှီဖျက်ဆီးခြင်း၊ရေလွှမ်းမိုး၍ အခြေအမြစ်ပယ်ရှင်းခြင်းကို ခံရသော သူတည်းဟုသောဘုရားသခင်အားငါတို့ထံမှထွက်သွားလော့ဟု၍၎င်းအနန္တတကုရှင်သည်ငါတို့အဖို့အဘယ်သို့ပြုနိုင်သနည်းဟု၍၎င်းဆိုတတ်သောအာရမလူတို့လိုက်ပူးသောလမ်းဟောင်းကိုတင်သည်လိုက်အုံးမည်လောတို့ရတွင်ဘုရားသခင်သည် သူတို့အိမ်ကို ကောင်းသောအရာနှင့် ပြည့်စေတော်မူ၏မတရားသောသူ၏အကြံစီကိုငါသည်ဝန်မခံ ဖြောင့်မတ်သောသူတို့သည်ကြည့်မြင်၍ဝမ်းမြောက်ကြ၏။အပြစ်ကင်းသောသူတို့သည် ထိုအဓမ္မလူတို့ကို ကဲ့ရဲ့တတ်ကြ၏။အကယ်စင်စစ်ငါတို့ရန်သူသည်ပျက်စီးလေပြီ။သူ၏စည်းစိမ်ကို မီးလောင်လေပြီဟု ဆိုရကြ၏။ဘုရားသခင်နှင့်အကျွမ်းဝင်၍မိဿဟာယဖွဲ့လော့။ထိုသို့ပြုမှ ကောင်းစားခြင်းသို့ရောက်ရလိမ့်မည် နှုတ်တော်ထွက်တရားကိုခံယူ၍စကားတော်ကိုနှလုံးသွင်းပါလော့အနန္တတကုရှင်ထံတော်သို့ ပြန်လာလျင်တိဆောက်ခြင်းရှိလိမ့်မည်တင့်အိမ်မှာဒူးရိုက်ကိုပယ်ရှားလျင် ရွှေကိုမြေမှုန့်ကဲ့သို့၎င်းအောဖိရရွှေကိုမြင့်၌ရှိသောကြောက်စီကဲ့သို့၎င်းတူထားရလိမ့်မည်ထိုအခါအနန္တတကုရှင်သည်တင်၌ရွှေယတနာတင်သုံးရသောငွေဘန္တာ ဖြစ်တော်မူလိမ့်မည် တင်ဒီအနန္တတကုရှင်၌မွေးလျော်၍ဘုရားသခင်ကိုဖူးမြော်သော အခွင့်ရှိလိမ့်မည်တင်ဆုတောင်းသောအခါနားထောင်တော်မူမည်တစ္ဆာဂရိထားသည့်အတိုင်းတစ္ဆာကိုဖြေရသောအခွင့်ရှိလိမ့်မည်တင်ကြံစီသောအကြံစီသည်ထမြောက်၍တင်သွားသောလမ်း၌ရောင်ချီထွန်းလိမ့်မည် သူတစ်ပါးတို့သည်နှိမ့်ချခြင်းကိုခံရသောအခါတင်ကချီးမြှောက်သောအခွင့်ရှိသည်ဟုဆိုရလိမ့်မည်စိတ်နှိမ်ချသောသူကိုကယ်တင်တော်မူလိမ့်မည် အပြစ်မကင်းသောသူကိုပင်ကယ်နှုတ်တော်မူလိမ့်မည်။သင်ပြုသောအမှု၊သန့်ရှင်းသောအားဖြင့်သူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်ဟုမြွက်ဆို၏။